နေဇွန်လ6ရက်နေ့2019ခုနှစ်ကျန်လာပတိနေ့ညနေ9:00နာရီချိန်မှာတရားစီတပဋ္ဌာန်းဌာနတို့တရားနာရမတုကြသောယဟန်ရှင်လူယောဂီဘုရောရှင်များနှင့်ဒီရိတ်ကဆရာတော်တန်ခါတော်များ ဝေယဝိဇ္ဇာများလူချင်းလူမများအပွဲအယကဓာယိကမများဒီယိတ်တာနဲ့သက်ဆိုင်သူအလုံးတို့သည်ဒီယံကြောင့်ကြဘုလောကခင်းလေးကိုယ်စိတ်နဲ့ကြာကြပါချမ်းသာတို့ရာစန္ဒပြည့်စုံကြပါသည်ဒီအာတိဝိသောမလောကကညွှန်ကြားတဲ့အတိုင်းလိုက်နာကျင့်သုံးအားထုတ်နိုင်ကြသဖြင့်မိမိတို့လူလန်းတောင်းတအလုံး လောကီချမ်းသာလောကုတ္တရာချမ်းသာဤစုံစုံခံစားနိုင်ကြပါစေလို့ကျေးဇူးစွာပြစ်တာဘုရားနှုတ်ခွန်းဆက်စကားပြောကြရင်ဉာဏ်ဒီပိုင်းတရားဝင်လည်လိုက်ပါပြီတဲ့။အနေကအာဒီတောပမတုတ်တံမှာဥပမာပိုင်းကိုအတိတ်နဲ့ဟောကြားပြီးလို့ ဥပမေယဘဂုကတိဟောမှာဖြစ်ပါလေဥပမာကိုညာညာဘိကဝေကတအတ္တတပညာပနာယတရားမေတ္တာအတ္တောတဲ့จิตာจิตမိတို့အဲနေจิตာများจิตမိများจิตသုံးဖို့ရန်တွေ့အဘိယဥပမာမေတ္တာမိ ဥပမေယမတ်စရာကိုဆက်လက်ပြီးတော့ဟောပြတယ်သတ္တရောအာဒီဝိတာပုဂ္ဂတိဇာဘောရဝိတာတိခောဘေကဝေသဒုံနိဓမ္မာဘုဒ္ဓနာတိဝစနံပဒဝိဓာတုယအာဘောဓာတုယတေဇောဓာတုယဝါယောဓာတုယံ စိတ်ပြင်းထန်တဲ့တကူကြီးတဲ့ဝင်းကြီးလေးကောင်ကြောက်စရာကောင်းတဲ့ဝင်းကြီးလေးကောင်ဆိုတာတရားမဟုတ်ဘူးတဲ့မဟာဗုဒ္ဓကိုခေါ်တဲ့တကြီးလေးပါတရားများကိုညှို့ဆူခြင်းဖြစ်ပါလေ တဲ့အာဘောတပြေသောတဲ့ဝါယောတဲ့တဲ့အဲ့ဒီဓာတ်ကြီးလေးပါအာဘုတ်ယုတ်ကြီးလေးပါကိုဝေကြီးလေးကောင်းတဲ့တူတယ်လို့မြတ်စွာဘုရားဟောကြားလို့ရဖြစ်ပါတယ်အဲ့တော့ဝေလေးကိုမတိလို့ဝေလေးယောက်ျားကပျော်မွေ့နေတယ်လို့ တတိလေးပါးရဲ့သဘောအမှန်တွေမသိကြတဲ့လူတွေဟာဒီခန္ဓာကိုယ်ကြီးပဲဟုတ်ကြည့်တယ်စိတ်ကြီးဝင်ပြီးတော့ပျော်ပါနေကြတယ်တဲ့ခန္ဓာကိုယ်ကလက်တယ်ခန္ဓာကိုယ်ကချစ်စရာကောင်းတယ်ခန္ဓာကိုယ်ကမြတ်လို့စရာကောင်းတယ်ခန္ဓာကိုယ်ကတွေ့တာစရာကောင်းတယ်လို့ကိုယ်ခန္ဓာကိုယ်တတိလေးပါးတရားမှမသိတော့ နှစ်သက်ကာယဆွဲလန်းနေကြတယ်အဲ့ဒီနှစ်သက်ကာယမှုဆွဲလန်းမှုတွေမဖြစ်အောင်လို့အကျိုးလိုလားတဲ့ပုဂ္ဂိုလ်ကအာမင်ဒါရီယကောင်းတဲ့ကောင်းတဲ့ပေးခြင်းကောင်းတဲ့စောင့်ရှောက်ခြင်းမဟုတ်ဘူးမြေမူကြီးလေးကောင်ကတတိယတော့စိတ်ဆိုးတွေနဲ့တယောက်ကဒီဂျိုးခြင်းနဲ့ တယောက်ကအိတ်ခြင်းနဲ့တယောက်ကညောင်ညာသိညာချောက်ခြင်းနဲ့တယောက်ကဇာတောက်ခြင်းနဲ့သန္ဓာစိတ်ကြီးမတူတော့မင်းလေးယောက်လုံးကြိုင်နဲ့လေးမျိုးလုံးအလိုကြဖြစ်ဖို့ဆိုတာမလွယ်ဘူးအဲ့ဒါတနေ့နေတော့မင်းဝိတကောင်မတကောင်မမစိတ်ဆုံးပြီးတော့ကြိုက်လို့သိရင်သိပါတဲ့မသိရင်လည်းသိမလား ဒုက္ခရောက်လိမ့်မယ်အရင်ကမင်းကိုဝေပြီးတာလက္ခဏာဆိုပြီးတာမဟုတ်ဘူးမင်းသိအောင်လုပ်ပြီးတာအဲ့ဒါနဲ့သဘောပေါက်လို့ရင်ဖြင့်စောင့်ရှောက်ကြတဲ့စောင့်ရှောက်ပြီးဝီလေးကဝီရော့နေတဲ့ချိန်မှာအဲ့ဒါလွတ်အောင်ပြီးပြီးတော့လို့အကျိုးလိုလားတဲ့ပုဂ္ဂိုလ်ကပြောတယ်လို့ပဲ မြတ်စွာဘုရားတခင်ကိုရောမြတ်ကြီးကလေဘုန်းကြီးတို့ယောဂီတို့အားလုံးကိုဟောဒီခန္ဓာဝိဇိလေးပါးမှာတတိလေးပါးကြောက်စရာကောင်းထိတ်လန့်စရာကောင်းပင်မစိတ်ကြစရာကောင်းတဲ့ဝိဇိလေးကောင်းတဲ့တူတဲ့ကြောင်းကိုအမှန်တိုင်းပြီးအောင်နဲ့ဩပြနေခြင်းဖြစ်ပါလေ အဲ့ဒါမွေကြီး၄ကောင်နဲ့ဓာတ်ကြီး၄ပါးဒုပုံကိုပထမဓာတ်ကြီးရဲ့သဘောကိုပြောပြီးမှဘလို့တူတယ်ဆိုတာဆက်လက်ပြီးတော့ပြောပြပါမယ်အဲ့ဒါယောဂီတို့ဘုန်းကြီးတို့ရဲ့ခန္ဓာမှာပထဝီဓာတ်20ရှိတယ်တဲ့ပထဝီဆိုတာမြေကြီးနဲ့အလားတရံတူတဲ့ဓာတ်တွေပေါ့ အဲ့ဒီပထဝီမြေကြီးနဲ့လာတရံတူးတဲ့ဓာတ်တွေကပါဠိလိုကေတာလောမနဂဒန္တာစသည်ဖြင့်20ရှိတယ်မြန်မာလိုစံပင်မွေညင်းခြေသက်လက်သေးသွားအရေတူရေပါအတာအကျိုးအယူရိုးတွင်ခြင်းစီအညို့နှလုံးအသေးအမြည်အပြင်းအစုပ် ဥမဥသိစာတိစာဟောင်းဥနောက်အဲ့ဒါ20ဒါပထဝီဓာတ်20လို့ခေါ်တယ်အဲ့ဒီပထဝီဓာတ်20မိမိခန္ဓာမှာရှိနေတယ်အဲ့ဒီပထဝီဓာတ်ကဘာသဘောရှိတုံးတဲ့အဲပထဝီဓာတ်ရဲ့သဘောကသူ့ရဲ့လက္ခဏာကကလလက္ခဏာကြံတန်တဲ့သဘောတဲ့ အဲကြမ်းတဲ့သဘောရှိသလိုနှုတဲ့သဘောလည်းရှိတယ်မြေကြီးမှာစမ်းကြည့်တချို့မြေကြီးကကြမ်းတမ်းတယ်တချို့မြေကြီးကနူးညံ့တယ်ထို့တူမိတို့ရဲ့ပထဝီဓာတ်ခန္ဓာမှာရှိတဲ့ပထဝီဓာတ်ကလည်းတချို့ကသားရည်ကြမ်းတမ်းတယ်တချို့ကနူးညံ့တယ်အဲ့ဒါပထဝီဓာတ်ရဲ့လက္ခဏာအဲမာရေပြော့တယ်မြေကြီးသွားစံကြည့် တချို့နေရာကမာတယ်တချို့နေရာကပြော့တယ်အဲ့ဒါလိုပဲကိုယ်ခန္ဓာကိုယ်မှာရှိတဲ့ပဒဝီတ20ဟာလဲတရားတကမာတဲ့သဘောတွေ့တယ်တရားတကပြော့တဲ့သဘောတွေ့တယ်အဲ့တော့နောက်တကအဲ့ဒီမြေကြီးကိုနည်းနည်းလေးကန်ရင်ပေါ့တယ်များများကန်ရင်မိုက်လေးတယ်ထို့သူမိတို့ခန္ဓာကိုယ်မှာတရားတကလေးနေတယ် တရားတကပေါ်ပါတဲ့အဲ့ဒါပထဝီဓာတ်သဘောတွေလက္ခဏာတွေအဲ့တော့ယောဂီကဘယ်နဲ့လုပ်မလို့ယောဂီကအဲ့သူ့သဘောတိုင်ရှုရုံပဲအဲကျန်ကျန်နေကျန်နေကျန်နေဓမ္မအဲနုညံ့ရင်နုညံ့နေနုညံ့နေနုညံ့နေလို့မှတ်အဲမာရင်မာရင်မာရင်ပြော့ရင်ပြော့တယ်ပြော့တယ်လေးရင်လေးတယ်လေးတယ်ပေါ်ရင်ပေါ်တယ် အဲဒါမှတ်တာဒါပထဝီဓာတ်ကိုရှုမှတ်နေတာတဲ့လက္ခဏာနဲ့ရှုမှတ်တာပေါ့ယန္တမကဲ့ကြောညက်တမီတဲ့တိယာကိစ္စသူကပြုသည်တဲ့အဲ့ဒါတတ္တဝါတွေကဘယ်မှာတီးမိနေရတော့ပထဝီမြေကြီးမှာတီးမိနေရတယ်အဲမြေကြီးရှိမှတိုက်ဆောက်လို့ရတယ်အိမ်ဆောက်လို့ရတယ်သွားလို့လာလို့ရတယ်တို့လူပဲခန္ဓာကိုယ်မှာ တီယာကိစ္စတဲ့အောက်ကိုကျွန်းကြမသွားတာပထဝီဓာတ်ရှိလို့အောက်ကလည်းပထဝီအမာကတ်ရှိခန္ဓာကိုယ်မှာလည်းပထဝီဓာတ်ရှိတော့ကျွန်းကြမသွားအောက်ကလည်းအပေါ်ကလည်းအောက်ကိုမကျွန်းအောက်ကလည်းဓာတ်ကိုမကျွန်းအဲတီယာကိစ္စပြုတယ်တဲ့ကံလက်ဆောင်ရည်ပေါ်လေးထင်သည်ယောဂီတရားမတ်တော့ဩပထဝီဆိုတော့အောက်ကခံထားတဲ့သဘော အပေါ်ကလည်းကျွန်းကြမသွားအောင်ထိမ့်ထားတဲ့သဘော။အော်ဆောင်မှတ်ထားတဲ့သဘော။ခံလက်ဆောင်ကြီးပေါ့လေးတင်သည်သူရပေါ့တဲ့သဘောတင်ကြကကြပေါ့တယ်ပေါ့တယ်ပေါ့တယ်။အဲတရားတော့ကလေးတိတာ။အဲတရားမတ်တကကြတရားကတော့လေး။အဲကြောက်ကကြီးများဖိထားသလိုတုံးတန်ကြီးများဖိထားသလိုလေးတိတာ။ အဲ့ဒါတရားဗုဒ္ဓပထဝီဓာတ်ပဲဘာမှစဉ်းစားမနေနဲ့လေးရင်လေးတယ်လေးတယ်လေးတယ်လေးတယ်မှအဲပေါ့တခါကျပေါ့ပါလို့ပေါ့တယ်ပေါ့တယ်ပေါ့တယ်ပေါ့တယ်မှဒါပထဝီဓာတ်ကိုဘုန်းကြီးကသဘောတရုပ်ကိုလည်းပြောတယ်လက္ခဏာကိုလည်းပြောတယ်ရှုွက်ကဘယ်လိုရှုမလဲသူသဘောတိုင်းရှုမာရင်မာတယ်မာတယ် ကြမ်းရင်ကြမ်းတယ်နှုရင်နှုတယ်လေးရင်လေးတယ်ပေါ့ရင်ပေါ့တယ်အဲ့ဒါရှုမှတ်ရမယ်တဲ့ဒါပထဝီဓာတ်ကိုအမှန်သိတယ်အမှန်သိမှယုတ်တဘာဝဟောတယ်လို့ပထဝီဓာတ်ယုတ်ပထဝီဓာတ်ယုတ်ကြီးကဒီလိုသဘောရှိတယ်လို့ဒီလိုသိအောင်ယောဂီကရှုရမှတ်ရတယ်လို့မြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်တဝီဓာတ်ရဲ့လက္ခဏာရတ္တ ပိစုပဒဉ္ဉာဏ်နဲ့မှဖြစ်ပုံတွေကိုကျေးဇူးရှင်မသည်ဆရာတော်ဘုရားကြီးကအများနောင်လာနောက်သားတွေမှတ်မိအောင်ဆိုပြီးတော့ဆောင်ပုဂ္ဂိုလ်တကူလို့ရေးခဲ့တယ်။ကျန္တမကဲ့ကြောညက်တမီတဲ့။ဒီယာကိစ္စသူကပြုသည်တဲ့။ကံလက်ဆောင်ရေးပေါ်လေးထင်သည်ပဒဝီဒတိမမြတ်ယောဂီလို့ဒီလိုစီကုံးပြီးတော့ပြီးခဲ့ပါနဲ့။အဲတော့ ပဒဝီဓာတ်ကြမ်းတဲ့သဘောနှုတဲ့သဘောမာတဲ့သဘောပြော့တဲ့သဘောလေးတဲ့သဘောဒါတွေ့လို့ရှိရင်အဲ့ဒါမှတ်ယုံပဲတဲ့အဲတိယကိစ္စပြုတဲ့လက္ခဏုရဲ့အလုပ်အဲညံထဲမှာဘယ်နဲ့တင်လာတော့ဟိုအောက်ကနေခံထားတဲ့သဘောကျွံကြမသွားအောင်ခံထားတဲ့သဘောအောက်ကိုလည်းမကျွံအောင်အောက်ကလည်း အတက်ကိုမကျွတ်အောင်ဒါလေးတွေခံထားတဲ့သဘောဆောင်ထားတဲ့သဘောမှတ်ထားတဲ့သဘောကံနဲ့ဆောင်ရည်ပေါ်လေးတင်သည်တဲ့ချူယောဂီကြတော့တရားမှတ်ရင်းနဲ့ဩပဒဝီဓာတ်ဆိုတာပေါ်တဲ့သဘောလေးပါလားဒါလိုဉာဏ်နဲ့မှထင်လာချူယောဂီကြတဲ့ဩပဒဝီဓာတ်လေးတဲ့သဘောလေးပါလားဉာဏ်နဲ့မှထင်လာတယ်တဲ့အဲ့ဒီပဒဝီဓာတ် ဘာမွေနဲ့တူတုံကတ္ထမုခမွေနဲ့တူတယ်တဲ့မွေလေးကောင်ပါကတ္ထမုခပထဝီဓာတ်ကတ္ထမုခမွေတဲ့ကတ္တသင်ကြောင်းဒုံကြီးလို့တန်ကြောင်းဒုံကြီးလို့မာမာတောင့်တောင့်ဖြစ်တာ ကတ္တမုခမွေအဲ့ဒီမွေကြိုက်ခံရလို့ရှိရင်ပြည့်သူကတခါတည်းထင်းဒုံကြီးလို့မာတောင့်သွားတယ်တဲ့ဒီလိုယောဂတတိအဲ့လိုဖြစ်နေရှိတာပဲ အဲတချို့သေးသွားတဲ့မသားတွေကြည့်ရင်မတော့အဲတင်းချောင်းကြီးလိုမာတန်ချောင်းကြီးလိုမာတော့အဲ့ဒါပဒဝီဓာတ်မွေကြိုက်လို့သေးတာတဲ့အဲ့ဒါလည်းသေမင်းတစ်ပါးပဲအဲ့ဒါသေမင်းဆိုတာတင်းချမ်းကုန်းမှာရှိတာမဟုတ်ဘူးဘုန်းကြီးလည်းသဘောမပေါက်ခင်တော့ကလေးဘွားတာဘယ်လိုသိတော့ဩသေမင်းဆိုတာအနောက်မြောက်ကုန်းကတင်းချမ်းကုန်းမှာ ရှိတယ်တင်ညာကုံမှာဒီမင်းရှိတယ်လို့သူတို့ထင်ထင်ခဲ့တာပေါ့တရားတွေဇာပေတွေလိလတရားတွေအထုတ်တော့မဩသေမင်းဆိုတာကိုယ်ခန္ဓာတွေကပဒဝီတကြီးပြည့်စည်းပြီးသေတာအဲ့ဒါသေမင်းတရားပဲအဲပဒဝီတကလည်းသေမင်းတရားသူသူ့ကိုအဲမမာရအောင်မြေတနှိပ်နေပြီနေသူနှိပ်ပြီးနင်းပြီးချိုးပြီးဖဲ့ပြီး အဲပြည့်စုပေးနေရတဲ့ပထဝီမွေကြီးကိုပြည့်စုနေရတာပဲတဲ့အဲ့ဒါမသိကြဘူးအဲ့ဒါမသိတော့တရားမှန်မာရင်မာတယ်ပြောရင် ပြောတယ်ကြမ်းရင်ကြမ်းတယ်နှုရင်နှုတယ်လေးရင်လေးတယ်ပေါ့ရင်ပေါ့တယ်မှတ်အမတ်တော်တာပထဝီဓာတ်ကတ္တမုကမွေပဲလို့မြတ်စွာဘုရားအဲ့ဒါလို့ဟောကြားတော်မူခဲ့ပါတယ်တဲ့ အတဝီဓာတ်အသင့်တင့်ပြောကြပြီးတော့အဘောဓာတ်ကိုဆက်ပြီးတော့ပြောပါမယ်။အဘောဆိုတာရေဓာတ်ရေသဘောပေါ့။အဲဒီအဘောဓာတ်ရေသဘောရေနဲ့အလားတန်တူတဲ့ဓာတ်တွေကဘာတွေတုံးဆိုတော့သီးကြီးတဲ့တလိပ်ပြီးသွေးကျွေးအစီကဲမျက်ရည်စီကြီးနှက် တတွေးအစီကျင်ငယ်လို့အဲ့ဒါ12ပါးအာဘောဓ12ပါးလို့ခေါ်တယ်အဲ့ဒီအာဘောဓရည်ဓ12ပါးဘယ်လိုသဘောရှိတော့တဲ့ပက္ကရဏလက္ခဏာယူစီခြင်းလက္ခဏာရှိတယ်တဲ့အဲရေးဆိုတာယူစီးတာပေါ့အဲနာယီတွေယူစီးလာတယ်အကျင်ငယ်ကြီးတွေယူစည်းလာတယ်၊ချွေးတွေယူစည်းလာတယ်ဒါအာဘောဓယူစည်းခြင်းလက္ခဏာ။ အဲယူစည်းတဲ့သဘောတွေဘယ်နဲ့လုံးအဲ့ဒါမှတ်ဖို့ယူစည်းတယ်ယူစည်းတယ်အဲတွေးတွေကြတယ်ယူစည်းတယ်ယူစည်းတယ်မှတ်တွေးတွေထွက်လာတယ်ယူစည်းတယ်ယူစည်းတယ်ဉာဏ်ရည်တွေထွက်လာတယ်ယူစည်းတယ်ယူစည်းတယ်အဲ့ဒါအာဘောဓကိုယူမှတ်တာပဲအယေတဏိယူစည်းတမီတဲ့အယေအာဘောဓလက္ခဏာယူစည်းတဲ့အာဘောဓရဲ့လက္ခဏာတဲ့ အယေတဏိယုစီတမီဆိုတိုင်းဖွင့်ထွားဒူပွားစေသည်တဲ့အဲသူရဲ့ဇပတ်ယူဝနာရတ္တာတဲ့ယုတ်ခန္ဓာတွေကိုဒူပွားစေတယ်တဲ့အာဘောဓအာကောင်းတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာဝဝဖြူဖြူပြပြဖြူဖြူတဲ့အာဘောဓလွန်ခဲ့တာအာဘောဓအာကောင်းတာပေါ့စူတိုင်းအာဘောဓအာကောင်းသစ်ပင်လည်းစိမ့်စို့လို့ တောတောင်များလည်းစိမ့်ဆူအဘောတက်ဆူတိုင်းအဲသူကဆူဆူတိုင်းတိုင်းဖြစ်တယ်တဲ့အဲဆူတိုင်းဖွင့်ထွားခန္ဓာကိုယ်ထောတာကြံ့ကြံ့ဖြစ်တာအဲဒါအဘောတက်တယ်ဆူတိုင်းဖွင့်ထွားဒိုးပွားစီသည်တဲ့ရေတက်အကောင်းတဲ့နေရာတတိဝလံလည်းဒိုးကောင်းတာပဲကြီးတာပဲအဲထွားကြိုင်းတာတယ်အဘောတက်ရဲ့ကိစ္စရတ္တပေါ့ အယေတဏိယုဇိတမီဆိုတိုင်းပွင့်တော်တိုးဝါစေသည်စေကပ်ပူးတွဲလုံးခဲထင်သည်ယောဂီရဲ့ဉာဏ်ထဲမှာသင်္ဃပစ္စုပ္ပတနာစီးတဲ့သဘောကတ်တဲ့သဘောပူးတွဲတဲ့သဘော လုံးခဲတဲ့သဘောလို့ထင်လာတယ်အဲဘလို့မှတ်မလို့အဲ့တိုင်းမှ စီးရင်စီးတယ်စီးတယ်စီးတယ်ကတ်ရင်ကတ်တယ်ကတ်တယ်ပူးရင် ပူးတယ်တွဲရင်တွဲတယ် လုံးရင်လုံးနဲ့ခဲရင်ခဲတယ်အဲ့ဒါမတ္တတအာဘောဓသူ့ကိုပစ္စုပ္ပတဉာဏ်နဲ့မှတင်လာတဲ့ထင်လာတဲ့အတိုင်းမတ္တဖြစ်တယ်တဲ့အာဘောဓအဲ့ဒီအာဘောဓအာဘောဓတိမတ်မြတ်ယောဂီတဲ့အဲ့တော့အာဘောဓကအဲသူ့ရဲ့သဘောလက္ခဏာနဲ့တွေ့ရင်လည်းအတိုင်းယူမှာပဲအဲသဘောလက္ခဏာယူစည်းရင်ယူစည်းတယ် အဲအဲ့ဒါမှတ်ရုပ်ပါပဲတဲ့အဘောဓ12ပါးအဲ့ဒီအဘောဓ12ပါးသည်တဲ့ဘာနဲ့တူတော့ပုတိမုခမွေနဲ့တူတယ်တဲ့ပုတိမုခပုတိမုခဆိုတာပုတ်ပွားသွားတာပေါ့အာဘောဓပုတိမုခမွေကြိုက်ပြီးသေတဲ့လူကြတော့ခန္ဓာကပုတ်ပွားအကြီးတွေတိဆိုးပြီးအကြီးတွေတိစိတ်တွေထွက်အပုတ်ကြီးတွေယိုစီးနေတာရှိတယ် အဲ့ဒါပုတိမှုကမွေကြိုက်လို့တဲ့အဘောဓဇဏပနဲ့ပုတိမှုကမွေနဲ့တူတယ်လို့မြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်အဲ့ဒီအဘောဓဇဏပကိုလက္ခဏာရတ္တပစ္စုပ္ပတဉာဏ်နဲ့ဒေမုံကိုကျေးဇူးရှင်ပါတိဆရာတော်ဘုရားကြီးက နောက်လာနောက်သားတပည့်တွေမှတ်မိအောင်ဆိုပြီးတော့ဆောင်းဘုတ်ကလေးစီကုံးပေးခဲ့ပါတယ်အမတမကျေးဇူးတင်စရာကောင်းပါတယ်ဆရာဘုရားရေးတန်သွားတော့ဘုန်းကြီးတို့အထုတလွင်ရှားပွေစရာမလိုတော့ဓမင်ပွဲပြင်မိတာတာလေးခုကစားယုံပဲအမတမကျေးဇူးတွေများတဲ့၌ကြောင့်အနန္တကျေးဇူးတော်ရှင်ပါစီဆရာဘုရားကြီးလို့ဆိုအပ်ခြင်းဖြစ်ပါတယ် ဘလို့ရေးသွားတယ်လဲအယေတဏိယုစီတမီတဲ့ဆိုတိုင်းဖွင့်ထွားဒုဝါစေသည်တဲ့စေကပုတွဲလုံခဲထင်သည်နောက်တစ်ခုအဓကရာတီကာယဗာထက်လိုက်တော့ဆိုတော့လေးလျက်ကြသွားဉာဏ်အားထင်သည်တဲ့အာဘောဓရှုမှတ်မြတ်ယောဂီအာဘောဓကလေးပြီးကြသွားတာအောက်ကိုလေးပြီးခန္ဓာကိုယ်အောက်ထိုင်လို့ရှင်လေးကြသွားတာ ရှင်ကိုလိုက်လို့ရှင်ကိုတယ်ရှင်ကိုတယ်အောက်ကိုညွတ်ကြလျောလေးကြသွားတယ်အဲ့ဒါအာဘောဓအာဘောဓလေးလေးကြသွားညံအထင်သည်အဲပဒဝီနဲ့ဒဝီဓာတ်နဲ့အာဘောဓလေးတာတော့အတူတူပဲဘသူကပိုလေးတုံးဆိုတော့အာဘောဓကပိုလေးတယ်တဲ့ဂရုကတရသဘာဝတော်တဲ့ အဲပိုးပြီးတော့လေးတယ်တဲ့အဲကြောင့်လေးလေးကြသွားညံအပ်တင်သည်ယောဂီကလေးရဲ့ဘယ်နဲ့မှမလေးတယ်လေးတယ်လေးတယ်ဒါမှတ်ရမှာပဲအဲပိုးလေးရင်ပိုးလေးတယ်ပိုးလေးတယ်ပိုးလေးတယ်ဒီလိုမှတ်ရမှာပေါ့အဲတော့အဲဒီဆံမိုးလေးကအမနာမတ်သားစရာကောင်းပါတယ်တဲ့လေးလေးရကြသွားညာထင်သည်အာဘောဓရှုမှတ်မြတ်ယောဂီတဲ့အာဘောဓရှုမှတ်ရင်တဲ့မွေကြီး လေးကောင်ဘေးကလွတ်အောင်ပြေးနေတာဖြစ်တယ်တဲ့ပတဝီဓာတ်20ကိုရှုမှတ်နေရင်လေပတဝီမွေကြီးဘေးကလွတ်အောင်ပြေးနေတာဖြစ်တယ်ဒါတွေမမှတ်ဘဲနဲ့ပျော်ရွှင်ပြီးတော့စားလိုက်တောက်လိုက်ပျော်လိုက်ပါလိုက်မောလိုက်ကြွားလိုက်ဒါလို့ဆိုနေတာမွေကြီးလေးကောင်ကြိုက်ပြီးတော့အသေးခံမဲ့ပုံကူတွေပဲတဲ့ အခုလိုသူဓာတ်သဘောလေးတွေပတဝီဓာတ်ပေါ်တော့ပတဝီဓာတ်သဘောကိုရှုမှတ်အာဘောဓာတ်ပေါ်လာတော့အာဘောဓာတ်သဘောလေးရှုမှတ်ပြီးနေလို့ရင်ဒါမွေကြီးလေးကောင်ဘေးကလွတ်အောင်ပြေးနေတာဖြစ်တယ်တဲ့မမဘဲနဲ့ငေးနေလို့ရင်တော့ဒါအကိုက်ခံပြီးတော့သေမဲ့ပုံကိုယ်ကြီးလို့သူတို့ဆိုရမှာပဲနော်အဲနောက်တစ်ခါဘာလဲဆိုတော့တိဇောဓာတ်တဲ့တိဇောဓာတ် တေဇောဆိုတာအပူတဲ့တေဇောပဲအေးတာလည်းတေဇောပဲတဲ့နှွေးတာလည်းတေဇောရှိန်တာလည်းတေဇောတဲ့တေဇောတက်ခုရာသီဥတုတော်တော်ပူလာတယ်အဲ့ဒါတေဇောတက် အာရာသီဥတုတော်တော်အေးတယ်ဒါလည်းတေဇောတက်ပဲလောင်ကျွမ်းတဲ့သဘောရှိတယ်ပူတာကလည်းအပူလောင်လို့ဒါသေးတာပဲအေးကလည်းအေးလောင်လို့သေးတာပဲ အဲလောင်ကျွမ်းတဲ့သဘောသူကဘာလို့ဆိုတော့တေဇောတက အပူအနွေးအရေးတမီတဲ့သူရဲ့လက္ခဏာပူတဲ့သဘောအဲဒါဘလို့မှပူတယ်ပူတယ်မှပူတဲ့သဘောကို ပူတယ်ပူတယ်ပူတယ်မှအေးတဲ့သဘောကိုအေးတယ်အေးတယ်အေးတယ်မှအဲနွေးတဲ့သဘောကိုနွေးတယ်နွေးတယ်မှ ရိမ့်တဲ့သဘောလေးကိုရိမ့်နေရိမ့်နေမှန်အဲ့ဒါပါတော့တေဇောတရဲ့လက္ခဏာကို ရှုမှတ်နေခြင်းဖြစ်တယ်တဲ့ပူငွေပေးလျက်ရင့်ကျက်စေသည်တဲ့အပူငွေလေးရင့်ကျက်လာတာဘယ်ဟာမျိုးမဆိုသိပင်လည်းအပူငွေလေးရှိမှရင့်ကျက်လာတယ်လူလည်းပဲတင့်တော်တဲ့အပူတလေးရှိရတာပဲပူငွေပေးလျက်ရင့်ကျက်စေသည်တဲ့နုညံ့ပြော့ပြောင်းဆင့်လောင်းထင်သည် ဉာဏ်နဲ့မှဘယ်နဲ့တည်းနုညံ့တဲ့သဘောဒေဇောတအာကောနုနုညံ့ညံ့ဖြစ်တယ်တဲ့နုညံ့ပြော့ပြောင်းဒေဇောတနဲ့တွေ့ဘယောင်းနဲ့နေကြည့်ပါလားမားနဲ့ဘယောင်းနဲ့နေဘူးနဲ့တွေ့ပြော့သွားတာပဲအဲ့ဒါနုညံ့တဲ့သဘောပြော့တဲ့သဘောပြော့ပြောင်းတဲ့သဘောအစစ်စစ်သွန်းလောင်းပြီးတဲ့သဘောတဲ့အဲ့ဒါညံထဲမှာထင်လာတယ်တဲ့အပူအနှွေးအေးတမီပူငွေပေးလျက်ရင့်ကျက်စေသည် နူးညံ့ပျော်ပြောင်းစင်လောင်းထင်သည်တဲ့နောက်တစ်ခုဓကတဒီကာယဘယ်နဲ့ထဲ့တာတော့ပေါ်လျက်ပေါ်လျက်ကြွတဲ့ထင်သည်ဒီဇောတရှုမှတ်မြတ်ယောဂီတဲ့အဲကန္နာကပေါ်တက်သွားတာအဲထားရမယ်ဆိုတော့ထားခြင်းနဲ့ထားခြင်းနဲ့ထားတယ်ထားတယ်ထားတယ်မပေါ်ပေါ်တက်သွားတာ အပေါ်ပေါ်တက်သွားတာဒေဇောတန်တဲ့ယောက်ျားမိမမဟုတ်ဘူးပေါ်တက်သွားတာဒေဇောတန်ပလက်မပေါ်ရေပေါ်ရေပေါ်ရေတဲ့ရင်တက်တယ်တက်တယ်ဒါမှတ်ရမှာပဲနော်ပေါ်လျက်ပေါ်လျက်ကြွတဲ့တင်သည်ဒေဇောတန်ရှုမှတ်မြတ်ယောဂီဝါယောတကလည်းပေါ်ပါတာပဲ ဒေဇောတက်ကလည်းပေါ်ပါဘသူကပို့ပေါ်ဒေဇောတက်ကပို့ပေါ်တယ်ဒါကြောင့်ပေါ်လျက်ပေါ်လျက်ကြွတဲ့တင်သည်ဒေဇောတက်ရှုမှတ်မြန်ယောဂီအဲဒေဇောတက်ရှုမှတ်ပုံလေးဒေဇောတက်ကဘာနဲ့တူတော့အဂိမုခမွေနဲ့တူတယ်အဂိမုခမီးလောင်သွားတာပေါ့အဲကန္နာကိုသိလို့ရှင်တခါတည်းသိပြီးတချို့မသားမဲချောက်သွားတယ် အဲ့ဒါတေဇောအဲတေဇောတတ်ခေါ်တဲ့အဂိမုခမွေကြိုက်လို့တဲ့သေသွားတာတဲ့အဲတချို့ပုဂ္ဂိုလ်တယောက်ကြားဘူးတယ်နာမည်ကြီးပါပဲအဲသူသေသွားတော့ခန္ဓာကိုယ်ကမဲချောက်သွားတယ်တဲ့ဆရာတော်ကြီးတပါးလည်းတွေ့ဘူးတယ်မဲချောက်သွားတယ်တဲ့ငကောတော့ဖြူဖြူဖိုးကြီးပါနောက်ကျမဲချောက်သွားတာပါတော့တေဇောတတ်ဆိုတဲ့အဂိမုခမွေကြိုက်လို့သေတဲ့သဘောတဲ့ ဒါပြန်ဒီတိသောတကိုပူတယ်နှွေးတယ်အေးတယ်ရှိန်တယ်မမှတ်ရင်ဒါမွေကိုက်ခံသိဖို့အကြောင်းနော်ဒါလေးကို ပူရင်ပူတယ်ပူတယ်အေးရင်အေးတယ်နှွေးရင်နှွေးတယ်ရှိန်ရင်ရှုမှတ်ရှုမှတ်ရှုမှတ်နေရင်အဲ့ဒီမွေကြီးဘေးကလွတ်အောင်ပြေးတဲ့သဘောလို့တလူမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်တဲ့ဉာဏ်နဲ့ဒီဇောတက် ပြောစရာလေးတွေရှိသေးတယ်တဲ့နောက်တက်ဝါယောတက်ပြောစရာလည်းရှိသေးတယ်နဗ္ဗငါမဆက်ပြီးဟောပါမယ်ဤကဲ့သို့တရားဟောတရားနာ ကျွန်တို့တို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝါနန္ဒတို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းဖြစ်ခြင်းပြက်ခြင်း အိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်ဒီထောင်ပေးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးကသမှုတရားသစ္စာဒုတနာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာဟူမှာပကံကြီးကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမကင်จิตတံတတိပဒံမြတ်တရားနဲ့မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမကသစ္စာလို့သစ္စာလေးပါးတရားသိမြင်လေးကျင့်တိုင်တိုင်လေးကတိုင်တိုင်သိမြင်ကြသဖြင့်မဝင်ဘူဝင်နိဗ္ဗာန်မြင်ကတန်တိတုခဝိမု ക്തി အယတာ ကိုစည်းကိုငါခံစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု